အာသနာတော်နှစ်2565နှစ်ကောဇာတက္ကရေ1383ခုနှစ်တဘူရလဆန်တရက်2022ခုနှစ်ဖေဖော်ဝါရီလတရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောကိုကျင့်တရားနှင့်စိတ်ွယ်ရာအကြောင်းတရားဒေသနာတော် ကိုကျင့်တရားနဲ့စိတ်ွက်ရရကိုကျင့်တရားဆိုတာအကျင့်သီလနဲ့ပြည့်စုံတဲ့အနေအထားတစ်ခုရှင်ညွှန်းပြီးတော့ပြောတာကိုကျင့်သီလကောင်းမွန်တဲ့ပုဂ္ဂိုလ်တွေဟာရှေ့မှာ မဟုတ်တာမလုပ်သလို꿰ရမှာလည်းပဲမဟုတ်တာလုပ်လို့မရှိကြဘူးကိုချင်းသီလကောင်းပြီဆိုလို့ရှိရင်တော့မြည်သည့်နေရာမှာပဲနေနေမဟုတ်တာလုပ်လို့မရှိကြတော့ဘူးသို့သောကိုချင်းတရားဆိုတာလူတိုင်းတော့ကောင်းကြတာမဟုတ်ဘူးပေါ့ကိုချင်းတရားကောင်းမှုဆိုတာ အတော်ကြိုးစားရမှာဖြစ်ပါပုရုဇဉ်ရဲ့သဘာဝလျောက်ကိုကျင့်တရားနဲ့ပတ်သက်လာလို့ရှင်လူရှိသူရှိမှာတော့မကောင်းတာမလုံးဝညတော့လည်းပဲကွယ်ရမှာတော့မကောင်းတာလုံးလိလုံးထားရှိကြတယ်ဆိုတာလောကကြီးမှာထင်ရှားနေတယ်မြတ်စွာဘုရားရဲ့ခုံတော်တစ်ခုထဲမှာ အရဟံဆိုတဲ့ဂုဏ်တော်ကဗရမထူးခြားတယ်လို့ပြောမှာလောကမှာလူကြီးလူကောင်းဆိုတဲ့ပုဂ္ဂိုလ်တွေတောင်စိတ်ကြွယ်ရရရောက်လို့ရှိရင်သူမသိသူမသိအောင်မကောင်းတာတွေလုပ်တတ်ကြတယ်ပေါ့မြတ်စွာဘုရားမှာတော့စိတ်ကြွယ်ရရမှရောက်တော့လဲမကောင်းမှုအကုသိုလ်ဆိုတာလောက်တာမရှိဘူး တိတ်တိတ်ပုံမဟုတ်တာလှုပ်တဲ့အလုပ်လုံးဝမရှိလို့အရဟစိတ်ကြွယ်ရအရ၌တောင်မကောင်းတာမလုပ်ဘူးဆိုတဲ့ခုံပေါ့အဲ့တော့ဒီကုံကိုကြည့်မယ်ဆိုလို့ရှင်အမှန်ပုဂ္ဂိုလ်တွေကစိတ်ကြွယ်ရရတွေ့ပြီဆိုရင်မကောင်းတာလုပ်လေလှုပ်တာရှိတယ်ဆိုတာထင်ရှားတယ် တော့ကိုကျင်းသီလနဲ့ပတ်သက်လာလို့ရှင်တကယ်သူတော်စင်နေကြတော့လောကမှာမကောင်းတာလုပ်ဖို့စိတ်ကြွယ်ရဆိုတာမရှိဘူးလို့သတ်မှတ်ထားတာဖြစ်တယ်အဲ့ဒီလိုသတ်မှတ်ထားလို့ရှိရင်မကောင်းတာလုပ်ဖို့နေရဆိုတာသူတို့မှမရှိကြဘူးစိတ်ကြွယ်ရရဆိုတာသူတို့ရှာလို့မတွေ့ဘူးပေါ့ ကိုကျင်တရားပြက်ပြားတဲ့ပုဂ္ဂိုလ်တွေကတော့စိတ်ွက်ရအရဆိုတဲ့နေရာမှာသွားလောက်ကြတယ်လူအများစုကစိတ်ွက်ရလို့ထင်ပြီးတော့မကောင်းမှုတွေကိုလုပ်ကြတယ်အဲ့ဒါနဲ့ပတ်သက်ပြီးအတွေးခေါ်တွေကမင်္ဂဘုလို့တာပေါ့မြတ်စွာဘုရားဟောတဲ့တရားတွေမှာဆိုရင်နတ္ထိလောကေရဟောနာမှာ လောကမှာစိတ်ကြွယ်ရဆိုတာမရှိပါဘူးတဲ့သို့တော့လူတွေကစိတ်ကြွယ်ရလို့ထင်တယ်စိတ်ကြွယ်ရဆိုတာဘသူမှမမြင်တဲ့နေရာဘသူမှမရှိတဲ့နေရာကိုစိတ်ကြွယ်ရလို့ပြောကြတာကိုတယောက်တည်းပဲတခြားပုဂ္ဂိုလ်ဘသူမှမရှိဘူးဘသူမှမမြင်နိုင်ဘူး ပတ်ဝန်းကျင်ကကိုယ်ကို မမြင်နိုင်ဘူးဆိုတဲ့နေရာမျိုးကိုစိတ်ကြွယ်ရလို့ယူဆကြတယ်။ဒါမြတ်စွာဘုရားကတော့နတ္ထိလောကေရဟောနာမလောကမှာစိတ်ကြွယ်ရရဆိုတာမရှိဘူးတဲ့။ဘသူအတွက်လဲဆိုရင်ပါပကမ္မပကရုပ္ပတော မကောင်းတဲ့အလုပ်လုပ်ချင်တဲ့ပုဂ္ဂိုလ်ဖို့စိတ်ကြွယ်ရဆိုတာမရှိဘူး။ရသောအပြင်လူတွေဟာကောင်းတဲ့ အကျင့်နေကြတော့လူရှိသူရှိမှပြသကြတာမဟုတ်တဲ့အလုပ်မကောင်းတဲ့အလုပ်ဆိုရင်တော့ကြွယ်ရမှာပုံရှုကြွယ်ရှုလုပ်လို့ရှိကြတာဟုတ်အဲ့ဒါကြောင့်မို့လို့မကောင်းမှုအကုသိုလ်လုပ်တာစိတ်ကြွယ်ရရှိတယ်လို့တမန်ပုဂ္ဂိုလ်တွေကထင်မိမဲ့ပညာရှိသူတော်ကောင်းတွေကတော့ မကောင်းတဲ့အလုပ်ကို လုပ်ဖို့စိတ်ခွင့်ရဆိုတာမရှိပါဘူးမကောင်းတဲ့အလုပ်ကိုလုပ်တဲ့ပုဂ္ဂိုလ်ဟာသူကိုယ်သူစိတ်ခွင့်ရလို့ထင်းနေပေမဲ့လို့စိတ်ခွင့်ရမဟုတ်ဘူးဆိုတာကိုပြတာပဲဖြစ်တယ်နတ္ထိလောကေရဟောနာမပပကမ္မပကရုပ္ပတောမကောင်းမကောင်းဥဒ္ဓကိုပြုလုပ်တဲ့ပုဂ္ဂိုလ်ဖို့လောကမှာစိတ်ခွင့်ရဆိုတာမရှိဘူးတဲ့ ဘာကြောင့်မရှိတာတော့ဆိုရင်အတ္တတိပုရိသသန္တာတိယတိကဟတိဝါနာဝကိုကစိတ်ကြွယ်ရလို့ထင်နေပြီမဲ့လို့အဲ့ဒီနေရာမှာကိုယ်ကိုကြည့်နေတဲ့မျက်လုံးတွေဆိုတာလူထဲမှာလည်းမဟုတ်ဘူးကိုလို့တာကိုမြင်နိုင်တဲ့လက်တွေရှိတယ် ကိုလို့တော်ကိုမြင်နိုင်တဲ့တတ်တွေရှိတယ်ကိုပတ်ဝန်းကျင်မှာကိုကမမြင်ရပေမဲ့ကိုကိုမြင်နေတဲ့ပုဂ္ဂိုလ်ရှိတယ်ပေါ့ဒါကြောင့်မို့စိတ်ကြွယ်ရဆိုတာမဟုတ်ဘူးနောက်ဆုံးမှာဘယ်သူမှမရှိဘူးဆိုတောင်းအတ္တတေပုရိသသာနာတိယတိကာတိဝနာဝါ ကိုမဟုတ်တာလှုပ်တာကိုသိနေတဲ့လူတယောက်ရှိတယ်တဲ့အဲ့ဒါဘယ်သူလဲဆိုကိုကိုယ်တိုင်ပဲသူများမသိဘူးလို့တော့ရှိကောင်းရှိမယ်အဲ့ဒီကိုလှုပ်တာကိုမသိဘူးဆိုတာတော့မရှိဘူးဒါကြောင့်မို့အတ္တတေပုရိသသာနာတိမင်းစိတ်ွယ်ရလို့ထင်မနေနဲ့ကိုလှုပ်တာကိုတော့သိနေတယ်အဲ့ဒီကိုကိုသိနေခြင်းဟာစိတ်ွယ်ရမဟုတ်ခြင်းပဲဖြစ်တယ်လို့ ဒီလိုအတွေးခေါ်နဲ့လောကမှာစိတ်괴ရမရှိလို့မကောင်းမကောင်းကုသိုလ်လုပ်တဲ့အခါမှာစိတ်괴ရတောင်းမှမလုပ်အောင်ရှောင်ရှားနိုင်ဖို့အရေးကြီးတယ်လို့ဆိုလိုတဲ့အထိပ္ပယ်ပဲဖြစ်တယ်။ရသော်ဘုရားရဲ့အရဟံဆိုတဲ့ဂုဏ်တော်ဟာလောကလူသားတွေကစိတ်괴ရရတွေးလို့ရှိရင်မကောင်းတာလုပ်လုပ်တတ်ကြတော့လေ။ရသော်ဘုရားကရသော်ဘုရားဖို့မကောင်းမှုဆိုတာ လုံးဝမပြုတ်လို့စိတ်ကြွယ်ရမှာတောင်းမကောင်းမှု ပြုတယ်ဆိုတာမရှိလို့ထီကုံတော်ကြီးကိုရရှိထားတာထီရည်ချင်းတစ်ခုကိုရရှိထားတာအဲ့တော့စိတ်ကြွယ်ရရကို မကောင်းမှုမလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်မှ တကယ်ကိုကျင့်တရားပြည့်ဝတဲ့ပုဂ္ဂိုလ်လို့ဆိုရမှာဖြစ်တယ်လုံးဝဖြူစင်တဲ့ပုဂ္ဂိုလ်လို့ပြောရမှာဖြစ်တယ်အဲ့တော့လောကလူသားတွေက လုံးဝဖြူစင်တဲ့ပုဂ္ဂိုလ်ဆိုတာအပ္ပဓမ္မရှားဖရာယဟန္တာမသာလင်စိတ်ကြွရရရောက်တဲ့အခါမကောင်းမှုအကုသို့မလုံတာရှိနိုင်တယ်ကြံတဲ့ပုထုဇဉ်တွေကတော့လွတ်ကင်းမှုဆိုအပ္ပဓမ္မရှားတယ်ပေါ့မရှိဘူးတော့မဟုတ်ပုထုဇဉ်တွေကလည်းပဲအတွေ့အခေါ်မျောမြင်ရှိတဲ့ပုဂ္ဂိုလ်တွေအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေဟာ စိတ်ခွေရရမှမကောင်းမှုမလုပ်ကြဘူးစင်ကြအောင်နေတယ်လူရှိသူရှိမှမကောင်းတာမလုပ်သလိုစိတ်ခွေရမှလည်းပဲမကောင်းတာမလုပ်ကြဘူးဆိုတဲ့ပုံကိုယ်တွေဟာပုရုဇဉ်အတိုင်းဝိုင်းနဲ့မှလည်းရှိတယ်အရိယာဖြစ်သွားရင်တော့လုံးဝဒါကင်းရှင်းသွားတယ်လို့ပြောမှာဖြစ်တယ်အဲ့တော့ကိုယ့်ကိုဘယ်လောက်ထိအောင်ကိုကျင့်တရားကောင်းတယ်လဲ ဆိုတာစမ်းတတ်ကြရမှာဖြစ်တယ်ကိုကိုကိုကိုကျင်တရားဘလောက်ခိုင်ပါသလဲကိုဟာဘလောက်စင်ကြယ်တဲ့ပုဂ္ဂိုလ်ဖြစ်သလဲဆိုတာစိတ်ကြွရရရောက်တဲ့အခါမှာလူရှိသူရှိမှမလုံရဲတဲ့အလုပ်မျိုးလုံနိုင်သလားလုံပြီသလားလုံသလားလူရှိသူရှိမှမလုံရဲတဲ့အလုပ်မျိုးကိုကြွရကြတော့လုံသလားလို့ကိုကိုဆန်းစစ်ကြည့်ဖို့လိုတယ် ကိုယ်စိတ်ကိုကဲခတ်ကြည့်ဖို့လို့အဲ့ဒါကိုသီလဝိမန္တနာဆတ်ဆိုတာ950ထဲမှာ350မြောက်မှာပါရှိတယ်ပေါ့ဒီဇာလေးကကိုကျင်တရားခိုင်မာဖို့အတွက်တန်တင်ပြသဆုံးမပေးတဲ့ စက်ကလေးဖြစ်လို့ဒီစက်ဖြစ်လို့ကိုကျင်တရားအတွက် ကိုယ့်ကိုသင်္ကန်းစာယူပြီးတော့ပြုပြင်နိုင်တဲ့အနေအထားမျိုးရရှိနိုင်တယ်ပေါ့သင်္ကန်းစာဆိုတာယူပြီးကိုယ့်ကိုပြင်မှအကောင်းဆိုတာဖြစ်တယ်လောကလူတွေဟာကိုယ့်ကိုမပြင်သေးသမျှလူကောင်းမဖြစ်နိုင်ပါဘူးဆရာမိဘတွေက ပြင်တယ်ဆိုတာ ဆရာမိဘတွေရှေ့မှာကောင်းကောင်းနိုင်တော်လည်းပဲဆရာမိဘရှေ့မဟုတ်တဲ့အခါမှာအကျင့်စရိုက်တွေကပြန်ပြီးတော့နှိုးထလာတတ်တယ်ပေါ့တော့ကိုကိုတကယ်သူတော်ကောင်းဖြစ်ပြီဆိုလို့ရှိရင်ကတော့ကိုဖို့မှာမဟုတ်တာလို့ဖို့စိတ်ွယ်ရဆိုတာမရှိဘူးအလုံးဟာကိုတိနေရင်ကိုယ့်အကိုကိုယ်သိခါကို ရှက်ရွံ့တယ်မဟုတ်တာမလုပ်ဘူးလို့ဆိုတယ်ဟိရိဝတ္တပတရားတွေကိုယ့်ရင်ထဲမှာအပြည့်အဝရှိနေမယ်ဆိုရင်ကိုခြင်းတရားကိုယ်တဏ္ဍမှာအပြည့်အဝရရှိပြီးတော့စိတ်ွယ်ရာရမှတောင်းကိုခြင်းတရားကောင်းမွန်တဲ့ပုဂ္ဂိုလ်မျိုးဖြစ်လာနိုင်တယ်အဲ့တော့ပုရုဇဉ်နေနေနဲ့ဒီအဆင့်ရောက်အောင်ကိုပဲကြိုးစားသင့်တယ်ပေါ့ဒီအဆင့်ရောက်အောင်ပဲကြိုးစားသင့် အခြားသောတပန်သကရာကအနာကဆင့်နေတာထားကြည့်ကိုယ့်ရဲ့ကိုချင်းတရားခိုင်မာမှုဟာစိတ်ွယ်ရာထိအောင်အာမခံချက်ရှိလားကိုယ့်ကိုစမ်းသပ်ပြီးတော့တိဆောက်ဖို့ခိုင်မာဖို့လေ့ကျင့်မှုအတ္တမရေးကြည့်တယ်ဒီဘဝမှာလေ့ကျင့်လိုက်မယ်ဆိုရင်ဘယ်ဘဝရောက်ရောက် ကိုယ့်ရဲ့စိတ်ဓာတ်ခိုင်မာမှုဟာဖြစ်လာမှာပဲဖြစ်တယ်ဒီဘဝမှာမလေးကျင့်မှုဆိုရင် နောက်ဘဝတွေမှာဖြစ်လာဖို့ဆိုတာအမတမခရင်တယ်ပါရမီဆိုတာကိုလုံးတဲ့မွန်မြတ်တဲ့အလုပ်ကိုအကြောင်းပြုပြီးတော့ခေါ်တာဒါဖြစ်တယ်ပါရမီဆိုတာပရမတ္တကမ္မပါရမီလို့ဆိုတယ် မြင့်မြတ်တဲ့စိတ်နဲ့မှလှုပ်လို့ရတာမြင့်မြတ်တဲ့စိတ်ရှိပြီဆိုရင်မြင့်မြတ်တဲ့အလုပ်ကိုလုပ်တော့တာပဲအဲ့ဒါပါရမီဖြစ်လာမှာပဲကောင်းတဲ့အကျင့်စရိုက်တွေကိုကိုယ့်အကူလေးတာသင်ယူပြီးတော့ကောင်းတဲ့အကျင့်စရိုက်တွေကိုကိုယ့်ရင်ထဲမှာတိဆောက်ကြရမှာဖြစ်တယ်စတင်မွေးမြူပြီးတော့တိဆောက်ရမှာဖြစ်တယ်ရသော်ဘုရားကသမဗရံတရားဟောတဲ့အခါမှာအပိုင်းနှစ်ပိုင်းနဲ့ဟောဟောတာဖြစ်တယ် မကောင်းတဲ့အကျင့်စရိုက်တွေကိုမလုံးမိအောင်ထိမ့်သိရှော့ရှော့မယ်စောင့်စည်းရမယ်စောင့်စည်းရတဲ့နဲ့တတိလက်လွတ်ပြီးတော့လုံးမိတဲ့ဆိုရင်လည်းအလင်းအမြန်ဖယ်ရှားဖို့ရှောင်ကျင်ဖို့ဆိုတာကြိုးစားရမယ်မကောင်းတဲ့ဘက်ကနှစ်ခု မကောင်းတာမလုပ်ဖြစ်အောင် ကြိုးစားရမယ်လုံပြီလို့ရှိရင်လည်းနောက်ထပ်ဆက်မလုပ်ဖို့ရကြိုးစားရမယ်ကောင်းတာနဲ့ပတ်သက်လာလို့ရှိရင်ကောင်းတဲ့အမှုလုပ်ဖြစ်အောင်ကြိုးစားရမယ်လုပ်ဖြစ်ပြီးလို့ရှိရင်လည်းအချိန်ချင်းထပ်လုပ်ဖို့ကြိုးစားရမှာဖြစ်တယ်ဒါကိုပဲသမ္မာဝါယမမင်္ဂန်နဲ့ချုပ်ပန်းအထုံမှုတနည်းအားဖြင့်သမ္ပပဋ္ဌာနာသမ္မာပဋ္ဌာနာ မှန်ကန်သောကျုပ်ကအထုံမှုလို့ဆိုတာအဲ့ကိုကိုသမ္မပဒါနလို့ခေါ်တဲ့မှန်ကန်တဲ့ကျုပ်ကအထုံမှုနဲ့အကုသိုလ်တွေကိုဖယ်ရှားလို့ကုသိုလ်တရားတွေဖြစ်ပေါ်ကြိုးစားခြင်းဖြင့်သူတော်ကောင်းအဖြစ်ကိုရယူနိုင်တာပေါ့အဲ့လိုမဟုတ်လို့ရှိရင်လူတွေရဲ့အကျင့်စရိုက်တွေဟာအမြဲတမ်းမိမိတဏ္ဍမှာ ကျိုးဆွဲသလိုအညစ်အကြေးတွေဟာချွတ်လို့မရအောင်ဆွဲထင်နေတတ်တယ်အဲ့ဒါလို့ဆွဲထင်ရေးနေရအောင်ကြိုးစားအထောက်ကြမှာဖြစ်တယ်ဒီသီလဝိမန္တနာဆိုရက်စတ္တမကိုကျင့်တရားကိုစမ်းတတ်တဲ့ဆက်လန်းလေးတစ်ပုဒ်ဖြစ်တယ်ပေါ့ကိုကျင့်တရားကိုဘလောက်ကောင်းသလဲဆိုတာစမ်းတတ်တာ ဒီဇလန်းဖြစ်ပေါ်လာပုံကတော့မြတ်စွာဘုရားကတာဝတိမြို့စေရွန်ကျောင်းမှာတရင်သုံးနေတဲ့အချိန်မြတ်စွာဘုရားကစေရွန်ကျောင်းမှာတရင်သုံးနေရဲ့ရှိနေတဲ့အချိန်မှာမြတ်စွာဘုရားနဲ့အတူတကွစေရွန်ကျောင်းမှာနေထိုင်ကြတဲ့ရဟန်း900ဟာ တရားအထုတ်နေတဲ့တရားအထုတ်ဖို့ကြိုးစားနေတဲ့ရဟန်းတွေပဲဖြစ်လင့်ကြတာညတောင်းကောင်ရံကာလမှာကာမဝိတက်လို့ခေါ်တဲ့ကာမဂုဏ်အာယုံခံစားလို့တဲ့စိတ်တွေဖြစ်ပေါ်နေကြတယ်။ဘာကြောင့်လို့ဆိုရင်ရသော်ပြလက်ထက်က လူငယ်လူရွယ်တွေသာသနာ့ဘောင်ဝင်လာကြတယ်။တချို့လည်း မိသားစုအိမ်နောက်တွေကိုစွန့်ပြီးတော့သာသနာပေါင်းဝင်ကြတာဖြစ်တယ်အဲ့လိုဝင်လာတဲ့ပုဂ္ဂိုလ်တွေဟာကာမဝိတက်လို့ဆိုတာလူဘဝတုန်းကကြုံတွေ့တွေကိုကြုံတွေ့တာတွေကို ပြန်ပြီးတတိယပြီးတော့တွေးပြီးနေကြတဲ့ပုဂ္ဂိုလ်တွေလွမ်းဆွတ်နေကြတဲ့ပုဂ္ဂိုလ်တွေစေရွန်เจ้าကတန်ဃာတွေထဲမှာဒါတွေရှိလာတယ်တချို့လဲ လူဘဝကို အားကြပြီးတော့စိတ်ကူးရင်နာတွေဖြစ်လာတယ်မြတ်စွာဘုရားကယဟန်တန်ဃာတွေကိုစောင့်ရှောက်တဲ့အနေနဲ့စောင့်ကြည့်နေတာဘယ်လိုထိစောင့်ကြည့်တော့ဆိုရင်ဥပမာပေးထားတာမျက်လုံးတစ်လုံးနဲ့ရှိတဲ့ပုဂ္ဂိုလ်မျက်စိတစ်လုံးသာရှိတဲ့ပုဂ္ဂိုလ်ဟာအဲ့ဒီမျက်စိလေးကောင်းတဲ့မျက်စိလေးပြတ်မသွားအောင်ထိမ့်သိမ်းစောင့်ရှောက်သလိုတဲ့ သာသမီတူတည်းရှိတဲ့ပုဂ္ဂိုလ်ကလည်းဒီသာသမီလေးတူကိုပဲထိမ့်သိမ်းဆောက်ရှောက်တယ်လို့စမရီဆိုတဲ့သားကောင်ဟာလည်းသူ့ရဲ့မြေးဆန်ကိုထိမ့်သိမ်းဆောက်ရှောက်တယ်လို့အမြဲတမ်းတတိထားပြီးတော့ရဟန်းတွေကိုမြတ်စွာဘုရားကြည်တယ်တရားနှလုံးသွင်းကြရလားကောင်းတဲ့စိတ်တွေစင်စဲမပြတ်ဖြစ်ရလားမကောင်းတဲ့အကုသိုလ်စိတ်တွေဝင်သလားဆိုတာကို ညပိုင်းမှာလည်းဒေဝစကုနဲ့ကြည်တော်မူတာဖြစ်တယ်အဲ့လိုကြည်တဲ့အချိန်မှာခုနကယဟန်တော်တွေအချို့ဟာလူဘဝကိုပြန်နေပြီးတော့တွေ့တော့ပြီးစိတ်ကူးရင်ကြတယ်သို့မဟုတ်ကြုံတွေ့ခဲ့ရတဲ့သူတို့ဘဝတွေကိုပြန်လီတန်းတားနေတာတွေတွေ့တဲ့အခါမှာမြတ်စွာဘုရားကရှင်အနန္ဒာကိုခေါ်ပြီးတော့အနန္ဒာ စေရွန်ကြောင်းထဲမှာနေတဲ့ကိုရော်တွေအလုံးကိုခန္ဓာကိုယ်ကြီးကြောင်းဘဝမှာနေရခင်းပြီးတော့အဲ့ဒီခန္ဓာကိုယ်ကြီးကြောင်းဘဝမှာစီဝေးဖို့ခေါ်လိုက်ဆိုပြီးတော့ရသော်ဗျာစောဤတန်ဃာတွေကိုခေါ်လိုက်တာခေါ်လိုက်တော့တန်ဃာတွေကရသော်ဗျာစီရောက်လာချာအလုံးစုဝေးမိတဲ့အခါမှာပါဟောတော့ဆို ပပကရဏီရဟောနာမနတ္ထိရှေးပညာရှိတွေကတော့တဲ့စိတ်ကောင်းနှလုံးကောင်းရှိတဲ့ပညာရှင်တွေဟာမဟုတ်တာလို့ဖို့အတွက်စိတ်ကြွယ်ရရမရှိဘူးဆိုပြီးတော့သူတို့ဟာ မကောင်းမှုမလုံးမိအောင်ရှောင်ကြတယ်ဆိုတဲ့ရှေးကသူတော်စင်တို့ရဲ့ကျင့်ထုံးလေးတစ်ခုကိုမြတ်စွာဘုရားကရှင်းပြတာဖြစ်တယ်ဟောပြတာဖြစ်တယ် ဒါဘဝသင်္ကန်းစာယူဖို့အတွက်ငါတို့ကိုဘယ်သူမှမသိဘူးအလုံးဒါစိတ်ွက်ရဖြစ်နေတယ်ငါတွေးတာဘယ်သူမှမသိဘူးငါလုပ်တာလည်းဘယ်သူမှမသိဘူးဆိုတဲ့စိတ်မမွေးပဲနဲ့စိတ်ွက်ရသည်ပင်နဲ့စိတ်ွက်တဲ့အရာမဟုတ်ဘူးမကောင်းမှုအကုသိုလ်လုပ်ဖို့စိတ်ွက်ရဆိုတာမရှိဘူးဆိုတာကိုပြသတဲ့အနေနဲ့မြတ်စွာဘုရားကဇလန်တပုတ်ကို ယန်းတွေကိုဆုံးမဩဝါဒပေးတဲ့အနေနဲ့ဟောကြားခဲ့တာဖြစ်တယ်ပေါ့တခုသောဘုရားမှာဖះလောင်းဟာပါရဏတိမြို့ပြမနာလူမျိုးထဲမှာသွားပြီးတော့ဖြစ်တယ် အဲ့တော့ဗြဟ္မဏလူမျိုးဖြစ်တဲ့အခါကျတော့အဲ့ဒီဗာရဏသီပြည်မှာလည်းပဲလူငယ်လူရွယ်တွေကိုပညာသင်ပေးတဲ့ထိတာပါမောက္ခဆိုတဲ့ဆရာရှိတယ်ထိတာပါမောက္ခဆိုတာပေရကလာလာအယလေးမျက်နာရဲ့ဆရာကြီးဆိုတဲ့အဓိပ္ပာယ်ပေါ့နော်အယလေးမျက်နာမှာလာတဲ့ပညာလိုလားတဲ့ပုဂ္ဂိုလ်ရဲ့အကြီးကဲလို့ ဒီစကလုံးကိုယူပြီးတော့အခုတက္ကသိုလ်တွေဘာတွေမှာပမောက္ခဆိုခန္ဓာတွေရှိတယ်ရှင်းတော့ဓိတာပမောက္ခအဲ့ဒီဆရာစီရှင်းတော့တောင်မြောက်အရတေတာနယ်လေးရက်ကနေပြီးတော့တပည့်တွေပညာလာသင်ကြလို့နယ်လေးရက်ကပညာလာသင်ရတဲ့ဆရာသမားကိုဓိတာပမောက္ခလို့ခေါ်တယ်ရှင်းက အဲ့တော့များသောအားဖြင့်တက္ကသိုလ်ပြည်မှာဒိဋ္ဌပမောက္ခဆရာဆိုတာရှိတယ်အဲ့ဒီတက္ကသိုလ်ဆိုတာမြို့ရဲ့နာမည်ပဲအဲ့တုန်းကတော့ခဏိခေတ်မှာတော့အဲ့ဒီ950ဇတ်တည်းရဲ့အသုံးနှုန်းကိုလိုက်ပြီးတော့တက္ကသိုလ်တက္ကသိုလ်ဆိုတဲ့နာမည်တွေသုံးလာကြတာဖြစ်တယ်နော်အင်္ဂလိပ်လို university ဆိုတဲ့ပြန်တဲ့စကားတွေတက္ကသိုလ်တက္ကသိုလ်လို့သုံးလာကြတယ် အဲ57ရက်မြန်မာနိုင်ငံမှာဩဇာတက်ရောက်မှုလို့ဆိုရမှာဖြစ်တယ်ပညာမျိုးစုံသင်တဲ့တရားကိုတက္ကသိုလ်လို့ခေါ်တာတက္ကသိုလ်ဆိုတာမျိုးရဲ့နာမည်အခုဒီဇာလန်းမှာတော့ပါရဏသီမျိုးမှာထိတပမောခဆရာကြီးရှိတယ်ဆိုတော့ပါရဏသီမျိုးမှာလည်းပဲဒီလိုပညာသင်ကြားပေးတဲ့ဆရာရှိတယ်လို့ဒါပါရဏသီမျိုးက ဋိသဗ္ဗမုခဆရာထံမှာသူတို့ပညာသင်နေကြတယ်အဲ့လိုပညာသင်တဲ့အချိန်မှာဖះလောင်းနေဆိုတာကြိုးစားအထုံမှုနဲ့အသိဉာဏ်ထက်မြက်မှုမှာသူများတဲ့သားတယ်ဘာလို့သားရတော့ဆိုတော့သူတို့ကဘယ်ကိစ္စပဲဖြစ်ဖြစ်လုံလဝိရိယသူများတဲ့သားတယ်သူများတဲ့ဆန္ဒရှိတယ် ဆန္ဒကြီးတယ်ဝိရိယကြီးတယ်အဲ့ဒါကြောင့်မို့ตาတယ်လို့ပြောတာเนาะအဲ့တော့ตาတဲ့ပုံကိုယ်တွေကခဏိခေတ်မှာလည်းရှိတာပဲဘယ်ကိစ္စပဲဖြစ်ဖြစ်ဥစည်းဆောင်ရွက်ပြီးလောက်ကင်တဲ့ပုံကိုယ်တွေရှိတယ်လေနောက်လိုက်တွေရှိသလိုဥဆောင်ပြီးတော့လှုပ်ရှားတဲ့ပုံကိုယ်တွေရှိတာတော့ခေါင်းဆောင်လှုပ်တတ်တဲ့ပုံကိုယ်တွေပေါ့အဲ့တော့ဘုရားလောင်းကလည်းအဲ့ဒီမှာသူက ပညာသင်တဲ့ကျောင်းသား900ထဲမှာသူအပါဝင်ဖြစ်တယ်အကျောင်းသား900ထဲမှာသူကဆရာရဲ့လက်ထောက်အနေနဲ့ပညာသင်ကြားနေတာထက်ထက်မြဲမြဲကြိုးစားတယ်ပညာရေးကြိုးစားအထောက်တယ်အဲ့ဒီဆရာကြီးမှာအရွယ်ရောက်တဲ့သမီးပြူတယောက်ရှိနေတော့ ဆရာစဉ်းစားတယ်သမီးရှင်ဆိုတာအရွယ်မလင့်ခင်အင်တော်ရသားချပေးဖို့စဉ်းစားလေးစဉ်းစားထားရှိကြတယ်ပေါ့နော်အိန္ဒိယနိုင်ငံမှာဆိုရင်ပို့ပြီးတော့ဒီကိစ္စတွေကစီမံကြတယ်ပေါ့ဒါမို့အိန္ဒိယကနေခေတ်သူတို့ရဲ့ဒလေတုံတန်းစင်လာရဆိုလို့ရှင် သားယောက်ျားလေးမွေးတဲ့ပုဂ္ဂိုလ်ကအေးစစ်စစ်ပဲစိတ်ပူစရာမရှိဘူးသမီးမင်းကလေးတွေမွေးထားတဲ့မိဘတွေကတော့အမတမသူတို့ဟာစိတ်ပူစရာတွေဖြစ်ကြတယ်စိတ်ပူစရာဖြစ်ကြတယ်အခုလည်းဒိသဗမောခဆရာကြီးကသမီးလေးတယောက်ရှိတော့ဒီသမီးလေးအိမ်တော်ရဲ့သားချပေးဖို့သူ့မှာလူရွေးရတော့မှာဖြစ်တယ်ပေါ့ အရွယ်ရောက်လာပြီဆိုတော့လူရွေးရသူ့မှာတပည့်ចောင်းသားတွေ900တောင်ရှိတယ်အဲ့ဒီမဲ့ဥစည်းကောင်းဆောင်လုပ်နေတဲ့လက်ထောက်တပည့်တွေပညာတော်တဲ့တပည့်တွေရှိတယ်သို့တော့ပညာတော်တိုင်းကိုကျင့်တရားကောင်းကြမှာကောင်းတာဒါကြောင့်မို့ကိုကျင့်တရားကောင်းတဲ့ပုဂ္ဂိုလ်ရွေးချယ်ဖို့ဆရာကြီးကစိတ်ကူးရတယ်စိတ်ကူးရတယ် သူစိတ်ထဲမှာအကျင့်သီလကောင်းတဲ့ပုဂ္ဂိုလ်စာရိတ္တကောင်းတဲ့ပုဂ္ဂိုလ်ငါသမီးနဲ့လက်ထပ်ပေးမယ်ဆိုပြီးရှိရွယ်ချက်နဲ့ဆရာကြီးကတပည့်တွေကိုခေါ်လိုက်တယ်ခေါ်ပြီးတော့ကြွကြောင်းပြောတယ်ငါတပည့်တို့တဲ့ငါသမီးကလည်းအရွယ်ရောက်နေပြီတဲ့ ငါသမီးကိုအိမ်တော်ရသားချပေးခြင်းတယ်ဝိဝါဟလို့ခေါ်တယ်မိဘတွေကသုံးရင်ဝိဝါဟလို့သုံးရတယ်ဒီသမီးရှင်ဘက်ကပြောတာဝိဝါဟအိမ်တော်ဘက်သားရဲ့ရှင်ဘက်ကပြောရင်အာဝါဟအဲ့ဒါလည်းမှန်အောင်သုံးဖို့လိုတယ်ပေါ့နော်ဒါဗမာပြည်မှာလည်းဒီစကားလုံးကသုံးတာဒါပေမဲ့အခုတော့နည်းနည်းသုံးနေလာတော့မသိဘူး အာဝါဟဝိဝါဟမင်္ဂလာဆိုတာလေအာဝါဟနဲ့ဝိဝါဟဒါအပါဠိစကားတွေခဏိမှာတော့ထိမ်းမြန်းထိမ်းမြန်းလက်ထပ်တယ်လို့သုံးတာပဲများတယ်ထမရဲ့အာဝါဟဝိဝါဟဆိုတာသိပြီးတော့မသုံးကြဘူးအဲ့တော့အဓိပ္ပာယ်ကဘာလို့ဆိုရင်အာဝါဟဆိုတာယောက်ျားလေးဘက်ကမိဘတွေက အမျိုးသမီးကိုလာပြီးတော့သမီးရှင်ထံကသမီးကိုလာယူသွားတာခေါ်သွားတာကိုအာဝါဟလို့ခေါ်တယ်သမီးရှင်ကနေပြီးတော့သူတို့သားလောင်းစီကိုပို့ပေးတာကြတော့ဝိဝါဟလို့ခေါ်တယ်သူတို့စီမှာထုံးစံကယောက်ျားလေးကအမျိုးသမီးအိမ်လိုက်တာမရှိဘူးအမျိုးသမီးကပဲယောက်ျားလေးအိမ်လိုက်ရမှာ ဒါအိန္ဒိယထုံတာနော်အဝဟဝိဝါနှစ်ခုစလုံးဟာသူတို့သားဘက်ကနေပြီးသူတို့သမီးကိုလာခေါ်တာအဝဟသူတို့သမီးဘက်ကသူတို့သားအိမ်ကို ပို့ဆောင်ပေးတာဝိဝါဟအဲ့တော့ဒီဒိသဗမုခဆရာကြီးကသူ့သမီးကိုသူတို့သားအိမ်ကိုပို့ပေးရအဲ့ဒီပို့ပေးတဲ့ မင်္ဂလာလက်ထပ်ပွဲကိုသူလှုပ်ဖို့စဉ်းစားတာအဲ့တပည့်တွေကိုပြောတယ်ငါသမီးရွယ်ရောက်လို့အိမ်တော်ဘက်စီငါပို့ပေးဖို့စီမံရလိမ့်မယ်အဲ့တော့အဲ့လိုပို့ပေးတဲ့အခါမှာသူတို့သမီးတွေအတွက်ဝဆဆင်ဖို့လိုအပ်တယ်ပေါ့လေဝလက်စား ယရဏပစ္စည်းတွေရဖို့တင့်တယ်ရှားရမှာဖြစ်တယ်ဒီတိုင်းလက်ပလာသွားလို့မဖြစ်ဘူးထိုက်တဲ့ယရဏတွေဆင်မြန်းပြီးတော့ငါသမီးကိုအိမ်တော်ဘက်ထံငါပို့ဖို့ရှိတယ်မင်းတို့ကိုယ်ဆွေမျိုးကိုမိဘအိမ်ကိုသွားပြီးတော့ဘသူမှမသိအောင် လက်ဝတ်လက်စားအဝတ်တန်းစာတွေကိုတိတ်တဆိတ်ရှူပြီးတော့ငါ့ကိုပေးကြလို့ဆိုပြီးတော့သူသမီးပေးစားမလို့ဆိုပြီးចောင်းသားတွေကိုအဲ့လိုခိုင်းတာနော်ဘယ်သူမှမမြင်စေရဘူးဘယ်သူမှမမြင်အောင် တိတ်တိတ်ရှူဆောင်ပြီးတော့ငါစီကိုပေးကြတယ် အဲတယောက်ယောက်မြင်တဲ့ဟာမျိုးဆိုရင်တော့ဒါမယူဘူးဘယ်သူမှမမြင်အောင် တိတ်တိတ်ယူလာတဲ့ပစ္စည်းမျိုးငါလက်ခံမယ်ဆိုတာဆရာကြီးကတပည့်တွေကိုမာတယ်မာတော့တပည့်တွေကလည်းဆရာကြီးပြောတဲ့အတိုင်းလုပ်ကြတယ်ပေါ့ကောင်းပါပြီဆိုပြီးတော့တပည့်တွေကအိမ်ပြန်သွားကြပြီးတော့ အိမ်ကမိဘတွေဆွေမျိုးတွေညီကိုမောင်နှမတွေမမြင်တဲ့အချိန်မှာအဝတ်စားတို့လက်ဝတ်တစားတို့တိတ်တဆိတ်ခိုးပြီးတော့ယူလာကြတယ်တိတ်တဆိတ်ခိုးယူလာတယ်ခိုးယူလာပြီးတော့ဆရာကြီးကိုပေးကြတယ်ပေါ့ဆရာကြီးကလာပြီးနာမည်နဲ့ပစ္စည်းနဲ့တေချာဆင်းမှတ်ပြီးတော့သိမ့်ထားလိုက် အဲ့ဒီမဲ့ကျောင်းသားတော်တော်များများအဲ့လိုခိုးပြီးတော့ယူလာပြီးတော့ပေးကြတာသူရဲ့တွေ့ရကြီးတွေပေးကြဒါပေမဲ့လို့တပည့်အချီးဆုံးလက်ထောက်ဆရာလုပ်နေတဲ့တပည့်ကတော့ဆရာကြီးခိုင်းတဲ့အတိုင်းဘာမှသူ့အိမ်သွားပြီးတော့ရှူဆောင်တာမလုပ်ဘူး အဝတ်စားလည်းမယူဘူးလက်ဝတ်တန်းစားလည်းမယူဆရာကြီးကိုဘာမှမပေးပဲနဲ့သူကဒီတိုင်းနေတယ်အဲ့တော့ဆရာကြီးကသူ့ပြောတယ်ငါတပည့်မင်းကတော့ဘာမှမယူလားလို့ဆိုဟုတ်ပါတယ်ဆရာဘာဖြစ်လို့မင်းမယူတာတုံးလို့ဆိုဆရာကပြောတယ်နေတဲ့ ဘသူမှမမြင်ခင် ယူလာတဲ့ပစ္စည်းပဲလက်ခံမယ်တိတ်တိတ်လုံးရမယ်လို့ဆရာကမှားထားတာကျွန်တော်စိတ်ထဲမှာစိတ်ကြွရဆိုတာကျွန်တော်မမြင်ဘူးတပည့်ကပြန်ပြပြတာစိတ်ကြွရဆိုတာမမြင်ဘူးတိတ်တိတ်ဆိတ်ဆိတ်ဘယ်သူမှမသိတဲ့နေရာဆိုတာကျွန်တော်မတွေ့မိဘူးတဲ့ဒါကြောင့်မို့ သူ့စိတ်ထဲမှာတော့ကွယ်ရမှာလို့ဖို့တခုမှကွယ်ရလို့မထင်ဘူးဆိုတဲ့အကြောင်းဆရာကြီးကိုပြောပြတာအသူပြောပုံလေးကိုမှတ်တမ်းတင်ထားတာပါတော့ဆိုနတ္ထိလောကေရဟောနာမပပကမ္မပကုပ္ပတောမဟုတ်တာလုပ်ဖို့အတွက်လောကမှာစိတ်ွယ်ရဆိုတာမရှိပါဘူးဆရာကြီးတဲ့ပတ္တန္တိဝနဘူတာတိ တော့မှာပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်အိမ်ဆောင်နဲ့တွေတောဆောင်နဲ့တွေကိုယ်ဆောင်နဲ့တွေကိုမမြင်ရတဲ့သရဝတွေလောကမှာရှိနေကြတော့သူတို့ကမြင်မှာပဲတဲ့ကိုတိတ်တိတ်လို့လည်းသူတို့မြင်မှာပဲတဲ့အဲ့လိုနတ်တွေမြင်တာကိုပဲတံပါလောမညတိရဟောကိုပဝန်းကျင်မှာကိုကို ကြည်နေတဲ့ရဲ့လုံးတွေရှိရတဲ့နဲ့မလိမ္မာတဲ့ပုဂ္ဂိုလ်ကတော့ငါလောက်တာဘယ်သူမှမသိဘူးလို့ထင်နေတယ်ဟုတ်လားအလုံးကမြင်ကြမှာပဲတဲ့ကိုကမမြင်ရပေမဲ့သူတို့ကမြင်ကြလိမ့်မယ်တဲ့အဲ့ဒါကိုပဲစဉ်းစားဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါစိတ်ငြိမ်ရလို့ထင်ကောင်းထင်နိုင်မယ်တဲ့ကျွန်ုပ်အနေနဲ့ပြောရမယ်ဆိုရင်အဟံရဟောနပ္ပတာမိ ကျွန်ုပ်အနေနဲ့တိတ်တဆိတ်ဆိုတဲ့ဟာစိတ်ကြွယ်ရဆိုတာကျွန်ုပ်လုံးဝမမြင်မိဘူးတဲ့စိတ်ကြွယ်ရအရဆိုတာဘယ်တော့မှမတွေ့ဘူးတဲ့သုံးဉဏ်ဝါပိနဝိဇတိဘယ်သူမှမရှိဘူးဆိုတာလဲဘယ်သူမှမရှိတဲ့နေရာအရဆိုတာလဲကျွန်ုပ်မတွေ့ဘူးတဲ့ကျွန်ုပ်ရှာကြည့်တာမတွေ့ဘူးဘယ်သူမှမတွေ့တဲ့နေရာသုံးညဘယ်သူမှမရှိတဲ့နေရာဆိုတာမရှိဘူးတဲ့ ယထအညာနပတ္တမိအဲကိုသွားလို့ကိုနေတဲ့နေရာတခြားလူဘသူကမှမတွေ့ရပေမဲ့လို့အတုံညာဟောတိတမယာတဲ့အဲ့ဒီနေရာကျွန်ုပ်ရှိနေတာပဲတဲ့ဆိုတော့အခန်းထဲမှာကိုတယောက်တည်းနေတာဘသူမှမရှိဘူးဟုတ်တယ်တမန်လူကတော့မစင်စားဘူးဘသူမှမရှိဘူးငါလောက်ချင်အောင်လုပ်မယ်လို့ထင်ကောင်းထင်လိမ့်မယ်တဲ့ အဲ့ဒီမှာကျွန်ုပ်ရှိနေတယ်လေတဲ့ဘယ်သူမှမရှိတာမဟုတ်ဘူးတဲ့ဒါကြောင့်မို့လို့ empty place နော် empty room ဘာမှမရှိတဲ့နေရာဆိုတာမရှိဘူးလို့သူကပြောတာကိုရှိနေတာကိုကဒါဟိုဘာမှမရှိတဲ့နေရာမဟုတ်ဘူးတဲ့ကိုရှိနေတယ်ဘာသူမှမသိဘူးဆိုရင်ကိုသိနေတယ်ဒါဟုတ်ဆိုလို့လည်းပေါ့နော်ကိုမဟုတ်တာလို့တာကိုသိနေတာကိုကစိတ်ကြွယ်ရမဟုတ်ဘူးလို့ပြောတာ ကိုတယောက်တည်းနေတာမို့ဘယ်သူမှမမြင်ဘူးလို့ထင်ကောင်းထင်လိုက်မယ်တဲ့ဘယ်သူမှမမြင်ကိုမြင်တယ်ပေါ့ကိုမမြင်တဲ့အင်းဆောင်တ်တွေဒေါဆောင်တ်တွေကြောင်ဆောင်တ်တွေဒီလိုဟာတွေကလည်းရှိနိုင်တယ်အဲ့ဒါတွေမရှိဘူးဆိုတော့ကိုလုံးတာကိုသိနေတယ်ကိုလုံးတာကိုမြင်နေတယ်ဒါကြောင့်မို့သူ့ရင်ထဲမှာဆရာကြီးကပြောတာဘယ်သူမှမမြင်အောင်ယူခဲ့လို့ပြောတော့ ဘသူမှဆိုတဲ့တဲမှာ ကျွန်ုပ်လည်းပါတယ်ကျွန်ုပ်မမြင်အောင်ယူလို့မှမရတာဟုတ်ခိုးတဲ့လူကိုယ်တိုင်ကမြင်နေတယ်လေဘသူမှမမြင်အောင်ယူဖို့ဆိုတာလောကကြီးမှာမဖြစ်ဘူးဘသူမှမသိအောင် လုပ်ဖို့ဆိုတာကိုသိနေတယ်အဲ့ဒါလို့ဒီတပည့်အချီဆုံးဆရာလက်ထောက်ကနေပြီးတော့ဆရာကြီးကိုဒီလိုရှင်းပြတယ် ဆရာကြီးကိုရှင်းပြတဲ့အခါကျတော့ဆရာကြီးကသူပြောတာဆိုတာသူ့ရဲ့တွေးတော်ရှုဆပုံလေးကိုကြည့်ပြီးတော့ရှင်းတတ်တယ်ဆရာကြီးရှင်းတတ်ပြီးတော့ငါတပည့်ငါအိမ်မှာငါသမီးအိမ်တော့ချဖို့ပစ္စည်းဥစ္စာမရှိတာမဟုတ်ပါဘူးတဲ့ ငါအိမ်မှာအပြည့်စုံရှိပါတယ်ဟုတ်တာပေါ့တပည့်တွေပညာသင်ကြားပေးနေတဲ့ဆရာကြီးပဲအဲ့တော့သူ့အိမ်မှာဒီသမီးတယောက်ဆင်မိုးရအတွက်ကတော့ငွေကြေးတနလုံလောက်ရှိပါတယ်ဒါပေမဲ့လို့ငါသမီးနဲ့ပေးစားဖို့ပုဂ္ဂိုလ်ဟာကိုချင်းတရားကောင်းတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်ကိုချင်းတရားကောင်းတဲ့ပုဂ္ဂိုလ် လောကကြီးမှာကိုကျင်တရားကောင်းတဲ့ပုဂ္ဂိုလ်နဲ့အိမ်တော်ရဲ့သားချပေးခြင်းလို့မင်းတို့ចောင်းသားတွေကိုငါစုံစမ်းတာသာဖြစ်တယ်တဲ့အဲ့တော့ငါသမီးဟာမင်းနဲ့အတော်ဆုံးပဲသူ့ကိုရွေးချယ်လိုက်တာဘာမှယူမပေးတဲ့တပြည့်ဘာမှအိမ်ကနေပြီးတော့လက်ဝတ်တန်းစာခိုးပြီးတော့ယူမလာတဲ့တပြည့်ကို မင်းဟာအကျင့်စာရိတ္တကောင်းတယ်ကိုကျင့်တရားကောင်းတယ်ဒါကြောင့်မို့မင်းနဲ့ပဲတော်တယ်လို့ဆိုပြီးတော့သမီးကိုအစင်တစားအပြည့်ဝဆင်ပြီးတော့အဲ့တပည့်ကြီးနဲ့လက်ထပ်ပေးလိုက်တယ်ဟောတပည့်ကြီးနဲ့လက်ထပ်ပေးလိုက်ပြီးတော့ခုနတုန်းကအိမ်သွားပြီးတော့တိတ်တဆိတ်လက်ဝတ်တစား ရှရဏပစ္စည်းတွေတို့အဝတ္တန်စာတွေတို့ခိုးလာတဲ့တပည့်ကျောင်းသားတွေကိုတော့သူမှတ်ထားတဲ့အတိုင်းကဲမင်းတို့အိမ်မင်းတို့ပြန်ယူသွားကြတာတွေဆိုပြီးတော့ကုန်ပြန်ပေးလိုက်တယ်ဆရာကြီးကစမ်းသတ်တာဘယ်သူကိုကျင်တရားကောင်းတယ်လဲဆိုစမ်းသတ်တယ်ဩအဲ့တော့ဆရာကြီးရဲ့သမီးကို မျောလင်းတောင်းတပြီးတော့ အိမ်ကလဲဝတ်တန်းစာယရနာပစ္စည်းတွေခိုးယူလာခဲ့ကြတဲ့ကိုရှင်တရားပြက်ပြားတဲ့ကျောင်းသားတပည့်တွေဟာဆရာကြီးသမီးကိုလက်လွတ်ဆုံးရှုံးသွားကြတယ်ကိုရှင်တရားကောင်းတဲ့ပညာရှိအတွေးခေါ်ကောင်းတဲ့ကိုရှင်တရားကောင်းတဲ့တပည့်တယောက်သားလဲကိုရှင်တရားကိုအကြောင်းပြုပြီးတော့ဆရာကြီးသမီးကို အိမ်တော်ဘက်အဖြစ်ရွေးချက်ခွင့်ရသွားတယ်ပေါ့ဒီလိုဆုတ်လို့တာပေါ့အဲ့ဇလန်မှာအဲ့တော့အဲ့ဒီဇလန်ရဲ့အနှစ်အနှစ်ချုပ်ကတော့ဒါလေးကိုပြောတာပဲဒါကိုသွန်သင်ပြတာတဲ့သဘောပဲအဲ့ဒီမှာရသော်ဘုရားကဒီဇလန်ကိုဟောပြီးတော့ဖြစ်ဆွပြီးမြတ်စွာဘုရား ဟောကြားတာကတော့ပါတော့ဆိုရင်ဒုစစ်သောစသုစစ်သောစနန္ဒောစ ဒုက္ခဝဋ္ဌိတောဝိဇောစအထုဝသီလောစတေတမ္မာသဟုမတိကအမည်နာမလေးတွေဖော်လာဖော်ထားတယ်လူ6ယောက်ကျောင်းသား6ယောက်အိမ်ကပစ္စည်းခိုးပြီးတော့ယူလာတဲ့ကျောင်းသား6ယောက်တယောက်ကဒုစစ္စာတယောက်ကသူစစ္စာ တယောက်ကနန္ဒတဲ့တယောက်ကဒုက္ခဝဋ္ဌိကတယောက်ကဝိဆတယောက်က အတုဝသီလာတို့သူတို့နာမည်တွေကိုထုတ်ဖော်ပြီးတော့တေတံမာဇဟုမတ္ထိကာသူတို့ဟာဆရာကြီးသမီးရလူစိမ့်နဲ့ကိုကျင့်တရားကိုစွန့်ပစ်ခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဟုတ်တယ်ကိုကျင့်တရားကို စွန့်တဲ့ပုံကိုယ်တွေဖြစ်တယ်ကိုယ်ငကောအကျင့်ကောင်းကလေးတွေကိုစွန့်ပစ်ကြတယ်တစုံတစ်ခုရလို့မှုကြောင့်ကိုကျင်တရားပြက်ပြားသွားတယ်တေတံမာဇဟုမထိကာတော့လောကလူတွေကတခုခုရလို့မှုနဲ့ကိုကျင်တရားကိုစွန့်ပစ်ကြတယ်အလွယ်တကူဖယ်လိုက်ကြတယ်ကိုယ့်ရဲ့ကိုကျင်တရားကိုအလွယ်တကူ စွန့်လွတ်လိုက်ကြတယ်ပေါ့နော်သူတို့လည်းပဲလူတွေလိုက်တာကျင့်သုံးရမယ့်ကိုကျင့်တရားတွေကိုစွန့်လွတ်လိုက်ကြတယ်ပြမနောစကတံစဟေသဗ္ဗဓမ္မနပါရကုပြမနောစကထံစဟေသဗ္ဗဓမ္မနပါရကုဆိုကိုကျင့်တရားနဲ့ပတ်သက်ပြီးတော့စဉ်းစားဉာဏ်ရှိပြီးကြိုးစားအထောက်လို့ ထုတ်တဲ့ကျောင်းသားအချီးဆုံးမြင့်မြတ်တဲ့ကျောင်းသားကတော့တဲ့ကထန်းစဟိကိုချင်းတရားကိုသူဆရာကြီးတပည့်ကိုရလို့ရေးအတွက်နဲ့ကိုချင်းတရားကိုသူအပြတ်မခံကိုချင်းတရားကိုမစွန့်လို့ဘူးလို့ဆိုတော့ယောဓမ္မ မနုပါလေတိကိုချင်းတရားကိုသူထိမ့်သိမ့်နိုင်တယ်ကိုချင်းတရားကိုဘာနဲ့မှမလဲဘူးလို့ဆိုလိုတယ်အဲ့တော့လောကလူတွေကကိုချင်းတရားနဲ့ငွေဆိုရင်ငွေနောက်လိုက်လိုက်တယ်ကိုချင်းတရားကိုဖယ်လိုက်ပြီးတော့ငွေနောက်လိုက်တယ်ကိုချင်းတရားနဲ့ယာဓုဆိုရင်လည်းယာဓုနောက်လိုက်တာကိုချင်းတရားနဲ့အခွင့်အရေးဆိုရင်လည်းအခွင့်အရေးနောက်လိုက်တယ် ကိုရှိတဲ့ကိုကျင်တရားကို အလွယ်တကူစွန့်လွတ်ပြီးတော့လက်တလောရရှိလာနိုင်တဲ့ငွေကြေးတနာအတွက်ဖြစ်စေကြော်ကြားမှု အတွက်ဖြစ်စေခွင့်ရည်အတွက်ဖြစ်စေအဲ့ဓာတွေအတွက်လူတွေကလိုက်ပြီးတော့လှုပ်လေးရှိကြတယ်တဲ့ဒါလောကရဲ့သဘာဝထိတိမသစ္စာနိကမော ကိုကျင့်တရားနဲ့ပတ်သက်ပြီးတော့အခိုင်အမာစိတ်သက်ခိုင်မာတဲ့ပုဂ္ဂိုလ်လုံလဝိရိယရှိတဲ့ပုဂ္ဂိုလ်ကိုကိုကျင့်တရားကိုတန်ဖိုးထားတဲ့တည်ကြည်ခိုင်မာတဲ့ပုဂ္ဂိုလ်မျိုးထိတိမှာသီလကိုစောင့်ထိန်တဲ့နေရာမှာကျုပ်ပံအထုတ်တယ် ကိုကျင့်တရားကိုတမှုထားတယ်ကိုကျင့်တရားနဲ့ပတ်သက်တဲ့ခိုင်မာတယ်ဆိုတဲ့အဲ့ဒီပုဂ္ဂိုလ်မျိုးသစ္စာနေကမောတကယ်ကိုတဘာဝအစစ်မှန်ဖြစ်တဲ့ကိုချင်းတရားကိုသာလဲစ조사အထုတ်တဲ့ပုဂ္ဂိုလ်မျိုးအဲ့တော့ကိုယ့်ရဲ့ အကျင့်စရိုက်ကိုဘာနဲ့မှမလဲဘူးလို့ဆိုလိုတယ်ကိုယ့်ရဲ့ကိုချင်းတရားကိုဘာနဲ့မှမလဲဘူးဝေကျေးနဲ့လည်းမလဲဘူးရာတူးနဲ့လည်းမလဲဘူးကြော်စောမှုနဲ့လည်းမလဲဘူးဘာနဲ့မှ မလဲတဲ့ပုဂ္ဂိုလ်မျိုးအဲ့လိုခိုင်မာတဲ့ပုဂ္ဂိုလ်မျိုးဟာတဲ့ဘာလို့တလဲဆိုရင်ဓမ္မကိုသာလဲအခိုင်မာကိုယ့်ရင်ထဲမှာခိုင်မြဲအောင် ထိတ်ထိတ်ဆော့ဆော့တယ်ရသော်ဘုရားကဒါကိုဖြစ်ဆက်ပြီးတော့ဟောလိုက်တဲ့စကားပဲခုနတုန်းကခေါင်းဆောင်လုပ်တဲ့မကောင်းမှုအကုသိုလ်စိတ်ကြွယ်မှာမလုပ်တဲ့အကြီးဆုံးကြောင့်သားကနတ္ထိလောကေရဟောနာမပပကမ္မပကုပတောပတ္တတိဝနဗုဒ္ဓတိ တံပါလောမဉ္ဇတိစနောမဉ္ဇတိရဟောမကောင်းမှုလုပ်တဲ့ပုဂ္ဂိုလ်လောကမှာဆက်ကွယ်ရမရှိဘူးတဲ့ကိုယ်ပဝန်းကျင်ကတတ်တယ်ကိုမြင်နိုင်တယ်တဲ့ဒါပေမဲ့လို့စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ကဒါကိုစိတ်ွယ်ရလို့ထင်နေတာတဲ့သူ့အနေနဲ့ကတော့အာရဟောနပတ္တမိစိတ်ွယ်ရဆိုတာသူမမြင်ပါဘူးသုံးဉဏ်ဝါပိနဝိဇ္ဇတိဘယ်သူမှမရှိတဲ့နေရာဆိုတာလည်းမရှိပါဘူးတဲ့ ကိုကနေဘသူ့ကိုမှမတွေ့ရပေမဲ့ကိုကိုကိုကိုကိုကိုကိုကိုယ်တိုင်ရှိနေသည့်အတွက်ကြောင့်ထိတ်ွက်ရမဟုတ်ပါဘူးလို့ဒါသူ့အတွေ့ရအဲ့လိုတွေးပြီးမကောင်းမှုအကုသို့ရှောင်တယ်ဆိုတော့ဆိုလိုရင်းကတော့ကိုချင်းတရားကိုဘာကိစ္စနဲ့မှမစွန့်လွတ်တဲ့အနေအထားမျိုးမြတ်စွာဘုရားကသွန်သင်ဆုံးမပေးတာသာဖြစ်တယ်ပေါ့အဲ့တော့ဘုန်းကြီးတို့တွေလည်း ကိုကျင့်သုံးရတဲ့ကိုကျင့်တရားရဲ့တန်ဖိုးကိုထားပြီးတော့ဘယ်ရာနဲ့မှ မလဲပဲနဲ့ကိုကျင့်တရားပေါ်မှာအခိုင်အမာယက်တည်မှုလေ့ကျင့်ကြရမှာဖြစ်တယ်လေ့ကျင့်ရမယ်ကိုရဲ့ကိုကျင့်တရားတွေကိုတန်ဖိုးထားလို့စိတ်ကြွယ်ရမှာမကောင်းမှုအကုသိုလ်ကိုလုံးမဲ့ဆိုရင်ကိုကိုယ်တိုင်မြင်နေတယ်စိတ်ကြွယ်ရဆိုတာမဟုတ်ဘူးကိုကိုမြင်တယ်ကိုကိုရှက်တယ် ဆိုတဲ့အသိစိတ်ဓာတ်တွေနဲ့မကောင်းမှုအကုသိုလ်မလုံးမိအောင်ထိမ့်သိမ်းရှော့ရှော့ကြရမှာဖြစ်တယ်လို့ဒီသီလဝိပဿနာဆက်ကဒီသင်္ကန်းစာကိုပေးတာပဲဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားကသာရကဒေသနာတွေဟောပြီးတဲ့အခါမှာအမြဲတမ်းသစ္စာ၄ပါးနဲ့ဒီကုံချုပ်တာဖြစ်တယ် သစ္စာ၄ပါးဆိုတာကိုရထားတဲ့ဘဝဟာဒုက္ခသစ္စာပဲအဲ့ဒီဘဝရဲ့အကြောင်းဖြစ်တဲ့တဏှာသမှုတဏှာဟာသမုဒိယသစ္စာဖြစ်တယ်ဘဝဟာဒုက္ခဘဝကိုဖြစ်စေတဲ့အကြောင်းတရားအတိပရဏအကြောင်းတရားတဏှာကဒုက္ခသမုဒိယ တော့တန်တရားထဲမှာဒီဒုက္ခနဲ့ဒုက္ခသမှုတွေကဒီနှစ်ခုနဲ့သွားနေတာပဲဖြစ်တယ်အဲ့ဒီဒုက္ခဆုံးသက်တဲ့နေရာကတော့និရောဓဥပိဏံအပဝတိဘဝနဲ့ဘဝတဏှာဘဝနဲ့ဘဝကို ဖြစ်စေတတ်တဲ့တဏှာဒီနှစ်ခုချုပ်ငိမ့်သွားတာအဲ့ဒီနှစ်ခု မရှိတဲ့နေရာချုပ်ငိမ့်တာနိဗ္ဗာန်ပဲဒါကိုစာပေကျမ်းကမှာဆိုလေးရှိတယ် ဘဝဟာဒုက္ခသစ္စာဘဝရဲ့အကြောင်းဖြစ်တဲ့တဏှာသည်သမုဒိယသစ္စာအဲ့ဒီဒုက္ခသမုဒိယသစ္စာနှစ်ပါးတို့ရဲ့မဖြစ်ရဒီနိရောဓသစ္စာ ဥပိဏအပုတ္တိနိရောဓောအကျိုးလည်းမဖြစ်ဘူးအကြောင်းလည်းမဖြစ်ဘူးအဲ့တော့ဥပိဏအပုတ္တိနိရောဓောတတ္တဥပါယောမက်ခောအဲ့ဒီ နှစ်ခုစလုံးမဖြစ်တာသူ့ဟာသူမဖြစ်တာမဟုတ်ဘူးအကြောင်းတရားကိုစ조사အထုတ်လို့မဂ္ဂင်၈ပါးကိုစ조사အထုတ်လို့မဂ္ဂင်၈ပါးဆိုတဲ့အကျင့်တရားကိုကျင့်သုံးသည့်အတွက်ကြောင့်အကြောင်းကိုပယ်ပြီးတော့အကျိုးပါပြတ်သွားတာအကြောင်းကုံတို့အကျိုးကုံသွားတာအဲ့ဒါကမဂ္ဂသစ္စာလို့အဲ့တော့ဘဝနဲ့ပတ်သက်ပြီးတော့ဒီသစ္စာလေးပါးနဲ့ခွဲခြားသတ်မှတ်ရပါ ခွဲခြားသတ်မှတ်ဖို့ကိုယ့်ကိုအကြမ်းမြင်ဖို့ကိုယ့်ကိုအကြမ်းမြင်သတ်မှတ်ထားရင်ဟုတ်လားကိုရထားတဲ့ဘဝဟာဒုက္ခရထားတာအဲဒုက္ခရဲ့အကြောင်းဟာတဏှာဖြစ်တယ်အဲ့ဒါဒုက္ခနဲ့ဒုက္ခသမုဒိယနှစ်ခုကိုသိခြင်းပဲဒီသိခြင်းဟာအမှန်ကန်သိခြင်းဖြစ်လို့သစ္စာလို့ခေါ်တယ်တကယ်သိတယ်မှန်တယ်တကယ်အမှန်တရားဖြစ်လို့သစ္စာ အဲ့ဒီနှမျိုးစုံမဖြစ်ဘူးဆိုတာဏိရောဓဒါလည်းအမှန်ပဲအဲ့ဒီအမှန်ဆိုတဲ့ဏိရောဓကိုရောက်ကြောင်းအကျင့်ကတော့မဂ္ဂင်၈ပါးအကျင့်တရားပဲဖြစ်တယ်ဒီလိုမြတ်စွာဘုရားကဒုက္ခဒုက္ခသမုဒိယဒုက္ခဏိရောဓဒုက္ခဏိရောဓကာမိနိပฏิပဒါဆိုတဲ့သစ္စာ၄ရပ်အဆုံးသတ်ပြီးတော့ခုနရဟန်း900ကို ဆုံးမတော်မူတာဖြစ်တယ်ပေါ့ကာမဝိတ္တတွေကြံတွေးနေကြတဲ့ကိုရော်တွေကိုဒီဇလန်းနဲ့သင်္ကန်းစာပေးပြီးတော့မြတ်စွာဘုရားကိုကျင်တရားအတွက်ငါတို့ဟာဘယ်သူမှမသိဘူးဆိုတဲ့အနေနဲ့မကောင်းတဲ့အတွေးတွေတောင်မတွေးသင့်ဘူးကိုယ်ရင်ထဲမှာမကောင်းတဲ့အကုသိုလ်တွေမဖြစ်အောင်ကျင့်သုံးလိုက်တာဖို့မြတ်စွာဘုရားကဆုံးမသွန်သင်တဲ့အခါအဲ့ဒီယဟန်တော်တွေဟာ အလုံးမြတ်စွာဘုရားရဲ့ပံ့ပိုးကူညီမှုနဲ့အသိဉာဏ်တွေပွင့်လင်းပြီးတော့အလုံးယဟန္တာဖြစ်သွားကြတယ်တဲ့ယဟန္တာဖြစ်ရောက်သွားကြတယ်မြတ်စွာဘုရားကဒီစာရကဟောတဲ့အခါတိုင်းစာရကဟောတဲ့အခါမှာတကယ်ဖြစ်ပြဟာဘယ်တော့ကဖြစ်ပြပဲဖြစ်ဖြစ်ကိုယ်တိုင်ပါဝင်တဲ့ဖြစ်ပြတွေဖြစ်လို့အဲ့ဒီတော့ကထိတ္တပမောခဆရာတော်ဆရာဆိုတာတဲ့ အခုသာရိပုတ္တရာပဲဟိုတုန်းကသူဆရာကြီးလုပ်ခဲ့တယ်ပေါ့နော်အဲ့ဒီတုန်းကအသိဉာဏ်နဲ့စဉ်းစားဆင်ခြင်ပြီးမကောင်းမှုအဟုသို့မလုပ်ခဲ့တဲ့ကျောင်းသားကတော့တခြားလူမဟုတ်ဘူးတဲ့ငါကိုယ်တိုင်ပဲလို့အဲ့တော့ရင်းကျက်တဲ့အတွေးခေါ်ရှိတဲ့ပုံကိုယ်တွေငါကိုယ်တိုင်ပဲဒီလိုတွေးခေါ်ပြီးတော့အမှန်ကန်ဆွဖြတ်ခဲ့တယ်ဆိုတာကိုရသော်ဗျာဒီဇတ်မှာ ဒီလိုဟောကြားခဲ့တာဖြစ်ပါတယ်သီလဝိမန္တနာဆက်ကိုချင်းတရားနဲ့စိတ်ွယ်ရာဒီအကြောင်းတရားကိုမှတ်သားနာယူကြသဖြင့်မိမိတို့ဘဝအတွက်သင်္ကန်းစာရယူပြီးကိုဘဝကိုချင်းတရားပေါ်မှာတမိုးထထရေးအခြားအတွက်ကိုချင်းတရားကိုလဲလှယ်ခြင်း စွန့်ပစ်ခြင်းဆိုတာတွေမဖြစ်အောင်ကျင့်ကြံကြုတ်ကုတ်အထောက်ကြအမှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးကိုကျင့်တရားကောင်းအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းအာ